ဇွန်လ10ရက်2019ခုနှစ်တနင်္လာနေ့တဲ့ဒီနေ့မှာဒီယစီတရကဒမေဒီတေးချင်းစင်တာ၌တလတရားစကံဒိဋ္ဌံဝင်ရောက်အတုကြသောယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့သည်ဘုရားတရားတန်ခါမိဘဆရာသမားနန္ဒကြီးသူတော်ရှင်မသီဆရာတော်ဘုရား မဏိတာဓမ္မဆရာတော်ဘုရားယခုသက်ရှိတင်ရှားရှိတဲ့မဟာနိုင်ကဆရာတော်ဘုရားနိုင်ကဆရာတော်ဘုရားတို့ဤမေတ္တာစေနာအာနိသင်တို့ကြောင့်ယောဂီအလုံးဘေးရန်ကင်းကွာကျဉ်းညမမချမ်းရတသာဖြင့်ယာတိဥရုမူရာဣရဒံတိကံပြီးတော့တတိပဒံတရားများဖြစ်ကယုံနာ ပြစ္ဆုတ်ပန်တဲ့အောင်ရှုမှတ်ပွားများနိုင်ကြသဖြင့် မိမိတို့ရည်မှန်းထားတဲ့လောကီချမ်းသာလောကုတ္တရာချမ်းသာပြည့်စုံပါစေ။ဥမပကံဤချမ်းသောနေမြေမှာ ကောင်းစွာပိုင်ပိုင်ဤမြမြနေတိုင်တိုင်ကြပါစေ။မိမိတို့ကိုယ်တိုင်ဤမြမြနေတိုင်သလိုကဘာသူကဘာသာတတ္တဝါတို့အားလည်းဤချမ်းသောဥမပကံရောက်အောင် စွမ်းဆောင်နိုင်တဲ့အာဇာနည်ပုဂ္ဂိုလ်မြတ်တွေဖြစ်ကြပါစေလို့ကျေးဇူးစွာမေတ္တာဘုဒ္ဓနှုတ်ခွန်းဆက်တာဓမ္မတပင်ဖွင့်လိုက်ပါပြီမိမိတို့ကန္နာမှာရှိတဲ့တကြီးလေးပါးနဲ့ဝကြီးလေးကောင်တူတဲ့အကြောင်းကို ပြောပြခဲ့တာ၃မျိုးတော့ပြီးသွားပြီယခုနံပါတ်၄ကဒုရုပဋ္ဌာဏတော်တဲ့ ငွေကြီးလေးကောင်ယူစုဖို့ခက်ခဲတယ်လို့တဲ့ဟောဒီကန္နာဓာတ်ကြီးလေးပါလည်းပဲယူစုယူရဖို့အမတန်မှခက်ခဲပါတယ်တဲ့ဒီမွေကြီးလေးကောင်မှာတကောင်ကစားခြင်းတောက်ခြင်းနဲ့တကောင်ကရည်ချိုးခြင်းနဲ့တကောင်ကအိတ်ခြင်းနဲ့တကောင်ကအပြင်ထွက်လေခြင်းနဲ့ဆန္ဒတွေမတူတော့ ပြုစုရတာအင်မတန်ခက်တယ်တဲ့ပြုစုတဲ့လူကတယောက်တည်းပြုစုကမှာက၄မျိုးဖြစ်နေတော့တယောက်အလိုဆန္ဒတယောက်မလိုက်နိုင်တဲ့အတွက်ကြောင့်မူကြီးကစိတ်ဆိုးပြီးတော့ကြိုက်လို့ရှင်သိမယ်တဲ့အဲမသိရင်လည်းသိရမလောက်ဒုက္ခပင်ပန်းကြီးစွာရောက်မယ်အဲ့ဒါလိုပါပဲတဲ့မိမိတို့ခန္ဓာကိုယ်မှာ ဓာတ်ကြီး၄ပါးတွေညီညွတ်မြတ်တတ်အောင်ပြုစုဖို့အမတန်ကြရင်နေပဒဝီဓာတ်ပြက်လို့စေကုသနေတော့အာဘောနဲ့ဒီသောကလည်းပြက်ခြင်းပြက်လိုက်လာတာပဲအာဘောဓာတ်ပြက်လို့စေကုသနေတော့တရားဓာတ်တွေကလည်းပြက်ပြီးတော့လိုက်လာတာပဲအဲတော့တပားနဲ့တပားအဲဆိုတော့တွေးတိုးလို့ဆိုပြီးတော့စေကုသတယ် ဝိတုကြတဲ့စိတ်တိုက်နင်္ကန်ကြသွားပြန်ရောအဲနင်္ကန်ကြသွားတဲ့ဒုက္ခဖြစ်တယ်အဲကြသွားလဲသိနိုင်တာပဲအဲကြလို့တကပြန်တက်အောင်စိတ်တဲ့တကပြန်ဒိုးပြန်ရောနဲ့ဒိုးလိုက်ကြလိုက်တက်လိုက်ကြလိုက်ပြစ်လိုက်ပြစ်လိုက်နဲ့တော်တော်ငွေကြီးတွေလေးကောင်ယူစုဖို့ရခဲ့ခဲ့တယ်လို့တဲ့မိမိတို့ခန္ဓာကိုယ်မှာရှိတဲ့ဓာတ်ကြီးလေးပါ ရုပ်တရားတွေဟာလည်းပဲ ယူစုဖို့အလွန်ခက်ခဲပါတယ်လို့မြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်ပါတယ်တဲ့ရတကြီးလေးပါတရားကမိမိခန္ဓာကိုယ်အစ္ဆတမိမိခန္ဓာကိုယ်မှာရှိသလိုတဲ့ဗိဓမှာလည်းရှိနေတာပဲဘယ်လောက်ထင်ရှားလဲအမြင်မှာလည်းတေဇောတတ်ဒီပူလွန်းလို့အဲဒီကနေ့ဆိုရင်အမှုငိမ့်တရားတဲ့ အမတန်ပူပါတယ်အဲ့တော့မိမိခန္ဓာကိုယ်မှာဒေဇောတဣဇတမှာရှိသလိုဗိဒလောကကြီးမှာလည်းရှိနေတယ်ဣဇတဓာတ်တွေပြည့်လို့သိနိုင်တယ်လို့အပြင်ဗိဒကဓာတ်တွေထိခိုက်ရင်လည်းသိနိုင်တာပဲတဲ့ญาတိဝတ္ထုတွေပြင်းလို့ရှိရင်အပူဓာတ်တွေလွန်ခဲ့လို့အဲဘယ်နိုင်ငံမှာအပူတွေများလို့လူတွေသိတဲ့ ဘယ်နိုင်ငံမှာရေတွေကြီးလို့လူတွေသေတဲ့ဘယ်နိုင်ငံမှာမိတွေမိတောင်တွေပေါက်လို့သေတဲ့စသည်ဖြင့်အပြင်လောကမှာလည်းမွေးလေးကောင်ရှိနေတာကိုယ်ခန္ဓာကိုယ်မှာလည်းမွေးလေးကောင်ရှိတယ်ကိုယ်တွင်မွေးလေးကောင်ကြိုက်ပြီးတော့သေနေတယ်လို့အပြင်ဗိဒ္ဓမှာရှိတဲ့မွေးလေးကောင်ကြိုက်ရင်လည်းပဲသေနိုင်တယ်ဆိုတာတတိထားကြရမှာဖြစ်ပါတယ်ဒါကြောင့်မိတို့နေထိုင်ရတဲ့ဘဝကြီးဟာ အမတမဘေးရန်အန္တရာယ်ထူပြောတဲ့ဘဝကြီးလို့ဆိုနိုင်ပါတယ်နံပါတ်အဲနောက်တစ်ခုနံပါတ်5ကတော့ဒုရတဒတော်တဲ့ငွေကြီးလေးကောင်ချင်းကပ်ဖို့ခက်ခဲသလိုမိမိတို့ခန္ဓာကိုယ်တကြီးလေးပါလဲချင်းကပ်ဖို့ရခက်ခဲပါတယ်တဲ့အဲမွေဆိုလို့ရင်ကြောက်တာပဲ မွေအိမ်ရှိကတဲ့အိမ်နောက်ပြေးတာပဲအိမ်နောက်ကတဲ့အိမ်ရှိပြေးတာပဲကျုပ်စမြင်တော့မမြင်ရဘူးကြည့်တော့မကြည့်ရဘူးအဲ့တော့အပြင်းမှမွေကိုကျင့်ကပ်ဖို့အနိကတ်သွားဖို့ခက်ခဲတယ်လို့တဲ့တဏ္ဍကူမှလည်းပဲတတိလေးပါကျင့်ကပ်ဖို့ခက်ခဲတယ်တဲ့အဲတရားတတိလေးပါမြတ်မြတ်တတ်တတ်အပုအေးမြတ်မြတ်တတ်တတ် အဆူအစီမြတ်မြတ်တတ်တတ်အမအကျမ်းမြတ်မြတ်တတ်တတ်အဲလေးရောတာတင်းတာမြတ်မြတ်တတ်တတ်တကြီးလေးပါမူကြီးလေးကောင်ညီညွတ်မြတ်တတ်နေတော့တော့ဒါသွားရလာရချင်းကြရတာတွေ့ကြတာဗောတယောက်တယောက်ချစ်ကြခင်ကြကျင်နာကြမြတ်နိုးကြဗောအဲ့ဒါတကြီးလေးပါညီညွတ်မြတ်တတ်နေတော့အဲတနေ့တော့ကမှာတကြီးလေးပါ မညီမညွတ်လို့မမြတ်တာလို့ဖောက်ပြန်သွားပြီဆိုရင်တော့อืมတရက်နှစ်ရက်ပြည့်စုတော့လွယ်တာပေါ့ရက်ဒီများလာပြီလတွေများလာပြီနှစ်တွေများလိုက်တော့မုန်းလာတာမကြည့်ကျင်တော့မြန်မြန်သိသိကျင်တာပဲရေဒါတွေကြုံမှုကြမှာပါတွေ့မှုကြပါမှာကြားမှုကြပါမှာအဲဘလောက်ပဲจิตတယ်ပြောပြောနောက်ဆုံးညမจิตနိုင်တော့ဘူးจิตတယ်ဆိုတာကတော့ တက်ကြီးလေးပါညီညွတ်မြတ်တာနေရုဏจิตတာပဲအဲတက်ကြီးလေးပါမညီမညွတ်လို့မမြတ်တာလို့မကြမ်းမမာလို့ဖြားနာလို့ယောဂတစုံတစ်ခုဆွဲလို့ဖြစ်ပြီဆိုရင်တော့ဟွန်းမူရပန်းတဲ့နံရပြစ်ဆိုတာဗမာစကားမှာတော့ရှိတယ်ဒီအနောက်တန်းကတော့ဘလို့သုံးတယ်မသိဘူးမွေတော့အဲကောင်းတော့ချစ်ကြခင်ကြပြောကြမောကြကြွားကြဟွန်း မကောင်းတော့ဆိုတော့ပြစ်လိုက်တာပဲတဲ့အတုတပြက်ဒီခန္ဓာကိုယ်ကြီးမှာကုဋ္ဌနူနာလို့ပါဠိလိုလည်းကုဋ္ဌနူနာအင်္ဂလိပ်လိုလည်းဘရူစီလို့ထင်တာပဲအခုလက်မြင်တို့စကားပြန်ပါလိမ့်မယ်အမနူနာယောဂအဲ့ဒီယောဂကြီးဖြစ်ပြီဆိုရင်တော့ဒါဘယ်လိုမှကျင့်ကပ်ဖို့မဖြစ်နိုင်တော့ဘူး။ဒါကိုယ်နဲ့လည်းသူများလာသိကြမှာမဟုတ်ဘူး။ နေသူများကလည်းကိုယ်တိုင်းလာကြည့်မှာမဟုတ်ဘူးခုကတော့ဇီဝတွေကတိုးတက်လာတဲ့အတွက်ကြောင့်သက်တာခွင့်ရတယ်လို့ထင်ပါတယ်ရှိခင်တုန်းကအခုလိုဈေးဝါးတွေမထုံးကားခင်တုန်းကဆိုရင်တော့တော်တော်ကြောက်စရာကောင်းတယ်တော်တော်ထိတ်လန့်စရာကောင်းတယ်တဲ့အခုခင်မှာလည်းပဲကင်စာဆိုတဲ့ယောဂါတွေဖြစ်လာရင်ပြုစုဖို့ခက်ခဲပါတယ်အဲ ညာတော့ပြင်ယောဂတဲ့ကျွမ်းမှသိတယ်ဆိုတော့နောက်ဆုံးအသက်ပေးလိုက်ပြီးတော့ပျက်စီးသွားရတာပဲအဲကင်ဆာယောဂါတွေနောက် ANDS ဆိုတဲ့ယောဂါတွေဒါတွေဖြစ်လာရင်ဘုန်းကြီးအဲ့ဒီယောဂါဖြစ်တဲ့တကားတယောက်တွေ့ဘူးတယ်တော်တော်ပူတာပဲသူကအဲ့ဒါယောဂါအပူတေဇောတက်လွန်ခဲ့တဲ့ယောဂါလို့ဘုန်းကြီးကထင်တာပဲအနန္တမကတ်နိုင်ဘူး တဲ့သူလူကမတွေပြောနာနာကတ်လို့မရဘူးဗျာသိပူတာပဲတဲ့အဲ့ဒါဒေဇောတက်ဖောက်ပြန်သွားတာအဲ့ဒါမူကြီးလေးကောင်ချင်းကပ်ဖို့ခက်ခဲတယ်လို့ပင်ပန်းတယ်လို့ဆင်းရဲတယ်လို့မိမိတို့ရဲ့ခန္ဓာမှာဓာကြီးလေးပါလေချင်းကပ်ဖို့ကျွသူဖို့အနိကပ်နေဖို့အမတန်ခဲခဲပါတယ်ဒါကြောင့်ဒီဓာကြီးလေးပါရဲ့ချုပ်ရာငြိမ်းရာအေးရာဖြစ်တဲ့ဝမတောင်ကန်း အေးချမ်းသောနေမြေမှသွားရောက်ပြီးနေထိုင်ဖို့ရာကတော့အရေးကြီးဆုံးဖြစ်တယ်အဲ့ဒီနေမြေရောက်ဖို့ဆိုတာကမိမိရဲ့ခန္ဓာကိုယ်တကြီးလေးပါအမှန်တဘာဝပြစ်တာကိုပြမှန်သိပြစ်တာကိုပြမှန်သိမောရာကိုပေါ်မှန်သိပြောက်တာကိုပြောက်မှန်သိအောင်ဝိပဿနာဉာဏ်ပညာနဲ့ကျူးစာမှတ်တာလင်းတဲ့ကိုမပကံဤချမ်းသောနေမြေမှာ အေးချမ်းချမ်းနေကြရမှာဖြစ်ပါတယ်လို့မြတ်စွာဘုရားဟောကြားတော်မူလို့ရင်ဖြစ်ပါတယ်တဲ့နောက်တစ်ချက်ကတော့အဂတိညုတတော်တဲ့မွေကြီးတွေဟာကျေးဇူးမတိတတ်သလိုတဲ့တတိလေးပါးလည်းကျေးဇူးမတိတတ်ဘူးတဲ့အဲမွေကြီးတွေဘလောက်ပြုစုပြုစုဒါကျေးဇူးရှင်ပဲလို့ကျေးဇူးမတိတတ်ဘူး အဲယောဂီတို့ဘုန်းကြီးတို့ရဲ့ခန္ဓာထဲမှာရှိတဲ့ဓာတ်ကြီးလေးပါမူကြီးလေးကောင်လဲပြုစုလိုက်ရတာဘလောက်ပြုစုရတော့မနေ့မိုးလင်းတဲ့ကစပြီးတော့ပြုစုခဲ့ရတာမနေ့မိုးလင်းမျက်နှာသစ်ပေးရတယ်သွားတိုက်ပေးရတယ်မျက်နှာသုတ်ပေးရတယ်ရေမိုးချိုးပေးရတယ်အဲနနဲ့စာစာပေးရနေ့လေစာစာပေးရညနေစာစာပေးရအိပ်ပေးရနှိပ်ပေးရမျိုးမျိုးလုပ်ပေးရတာ အဲအဲ့လိုလို့ကသူကဘလောက်ညာလို့လဲအဲဒီဒီပုဂ္ဂိုလ်ကတော့ငါတို့ကိုအင်ကြီးသိမ်းပေါင်းမီလီယံဘီလီယံဘလောက်တန်တဲ့အင်ကြီးနဲ့ထားတယ်ဘလောက်ကြီးကျယ်တဲ့ကာကြီးနဲ့တို့ကိုစီးပြီးတော့ပို့ပေးတယ်အဲဘလို့ဒေါ်လာတွေပတ်စံတွေများအောင်ဘလို့ရှာပေးတယ်ဆိုပြီးဘာမှကျေးဇူးမသိဘူးอืมဘလောက်ကြွေးကြွေးဘလောက်ပေးပြီးဘလောက်ပဲမော်တော်ကားအကောင်းစားစီးပေးပေး ဘလောက်ကောင်းတဲ့အိမ်ကြီးပဲနေနေသူကတော့ကျေးဇူးမသိဒီနေ့တည်အောင်တတ်တာပဲတည်အောင်တတ်တာပဲဒါမြင်အောင်ကြည့်ကြပါယောဂီတို့မြင်အောင်ကြည့်ကြပါအဝိဇ္ဇာဘုံနေမမြင်ဘူးနော်အဝိဇ္ဇာတဏှာတွေဘုံနေမမြင်နိုင်ဘူးတဲ့ဝိဇ္ဇာဘုံထားတော့ဝီလေးကောင်ကောင်းထင်တဏှာကနှစ်သက်ပျော်ရွှင် နေတော့ဒါအမှန်မြင်မှာမဟုတ်ဘူးဒါကြောင့်ဘုရားဖြစ်တိုင်းမှတ် ရုပ်ဖြစ်တိုင်းမှတ်ဝေဒနာဖြစ်တိုင်းမှတ်စိတ်ဖြစ်တိုင်းမှတ်ယုံနာသဘောတရားဖြစ်ပေါ်တိုင်းမှတ်မှတ်လို့ရှိရင်ခန္ဓာအရှိဉာဏ်နဲ့သိမယ်အဲသိလို့ရှိရင်မူကြီးလေးကောင်ဘာမှကျေစုမသိတတ်ဘူးဆိုသိတယ်အဲဘလောက်ပြုစုပြုစုဘလောက်ကောင်းတဲ့ကာရီစီစီဘလောက်ကောင်းတဲ့အိမ်ကြီးနဲ့နေနေအဲမတည်တဲ့လူရှိသလားနော်မအိုတဲ့လူရှိသလား မနာတဲ့သူရှိသလားမတည်မဲ့လူရှိသလားအကုန်လုံးနောက်ဆုံးသူကအိုအောင်နှိမ့်ဆက်နာအောင်နှိမ့်ဆက်သေအောင်နှိမ့်ဆက်သွားတာပဲတဲ့တခါတော့ကဘုရားလောင်းတတိကြီးဘွားကပစ္စည်းဥစ္စာကတိမြတ်စွာဆွန့်လွတ်ပြီးတော့တော်တဲ့တောင်နဲ့တရားအထုတ်ဇန်သမပတ္တိနဲ့ပြောမွေ့နေသူသူဝါဒသဘောကျတဲ့တပည့်ပေါင်းများစွာလဲနောက်ကလိုက်ပြီးတော့တရားတွေကျင့်ကြအထုတ်ကြ ။ဒီနေ့တော့ယသိတပတ်ကမွေလေးတကောင်ရလို့မွေးတာတယ်။မွေးတာတော့ဆရာကြီးကပြောတယ်။မောင်ယသိမွေးဆိုတာမွေးရတဲ့ဥစ္စာမဟုတ်ဘူးမမွေးနဲ့။မမွေးအပ်တဲ့မွေကိုမဲမွေးတာဒီနေ့အဲ့ဒီမွေကြိုက်လို့မဲသေးမယ်။ဆရာဒါမွေးမဟုတ်ကျွန်တော်သားကျွန်တော်သားအဝိဇ္ဇာတဏဖုံးနေတာခေါ်တယ်။အဲဘယံကဒီတကြီးလေးပါမကောင်းဘူးလို့ဘလောက်ဟောနေနေ။ ယောဂီတွေကဝိဇ္ဇတနာဘုံတွေမသိဘူးဝိဇ္ဇတနာဘုံနဲ့တွားရတာကောင်းတယ်မြင်ရတာကောင်းတယ်ကြားရတာကောင်းတယ်နားရတာကောင်းတယ်စားရတာကောင်းတယ်ဓိတွေ့ရတာကောင်းတယ်စိတ်ကူးတွေ့တော့ကြံစည်နေရတာကောင်းတယ်လို့အဲ့လိုထင်းနေရင်တော့ဝိဇ္ဇတနာဘုံနေပြီဝိဇ္ဇတနာဘုံကခုနကတော့ဆရာပြောတာနားထောင်မှာမဟုတ်ဘူးဆရာယသိ မွေးဆိုတာမွေးရတဲ့ရာမဟုတ်ကြီးစုမသိဘူးမမွေးအပ်တဲ့မွေးမွေးရင်တနေ့အဲ့ဒီမွေးကိုက်လို့သေးမှာမမွေးနဲ့ပြန်လွတ်လိုက်ဆရာကကျွန်တော်သားမွေးမဟုတ်ဘူးညသူကသားလို့ချက်တယ်ဆရာစကားနားမထောင်ဘူးသွားလေရမွေးလေးခေါ်သွားတယ်ယူသွားတယ်အဲဒီလိုနဲ့သားလို့သူချက်နေတာအဲသူဝေးဝါးထဲမှာထည့်ဒါလို့ဝေလူကတယ် ယသိကိုတော့ဝေဝေဝါရဲ့အဲဝါရဲမှာတည်းတဲ့မွေလေးရဲ့အဖေကြီးလို့ဝေလူကပိတာအဲမွေလေးကိုတော့မောင်ဝါပေါ့ယသိကိုတော့မောင်ဝါရဲ့ဖခင်အဲသူကတော့ပြောနေတာသူကသူပြောနေတာပဲအဲမွေလေးမွေပြောနေတာမောင်ဝါရဲ့ဖခင်ဘယ်နဲ့နေတော့ဒီကောင်းရဲ့လားอืมပြောနေတာပဲသူ့မွေလေးနဲ့ပြောနေတာအဲယောဂီတွေတရားမသိလို့ပြောတာနဲ့အတူတူပဲเนาะ အဲတရားမသိတော့ตาလေးနဲ့ပြောလိုက်သမီးလေးနဲ့ပြောလိုက်မိလေးနဲ့ပြောလိုက်မြင့်ခင်မွန်းတဲ့နဲ့ပြောဇနီးတဲ့နဲ့ပြောပြောလို့မဆုံး မောလို့မဆုံးဝိဇ္ဇာတွေဘုံနေကြတယ်တဏှာတွေနဲ့ပြောမွေ့နေကြတယ်အဲ့ဒါကုနဲ့ဆရာကြီးပြောတာမလိုက်နာတယ်လို့ဖြစ်တာဗောနောက်တော့ယသိတွေအလက်ကြလက်ကြသိသိသွားရှာတာယောဂီများလို့အတားလေးထိုင်စားတာတော့မဟုတ်ဘူး တည်တည်တော်တဲ့တောင်းတဲ့တည်တည်လိုက်ရှာတာအဲတည်တည်လိုက်ကြ2ရက်3ရက်လောက်ကြာတယ်အဲသူကသွားကန်ဒီမွေလေးကိုအဲဝါတဲ့ထဲပိတ်ခဲ့တာကိုပိတ်ခဲ့တော့အဲ3 4ရက်လောက်အစာမစားတော့မွေလေးကစိတ်ဆိုးကြီးကလည်းမတော့ရအစာလည်းမစားစိတ်ဆိုးအကတိညုတော်ကျေးဇူးမသိတတ်လို့မွေနဲ့တူတယ်တဲ့အဲဘုန်းကြီးတို့လည်း ယောဂီတို့မနက်ခင်းမိုးလင်းကမိုးကြုတ်ဒီခန္ဓာကြီးတာဝန်နေထမ်းပြီးတော့စားလိုက်တောက်လိုက်ပြုစုလိုက်ရေချိုးပေးလိုက်နင်းနေနှိပ်ပေးလိုက်ဒီပီလေးကြည်လိုက်တည်င်းလေးနားထောင်လိုက်တခြင်းလေးနားပြုစုပေးနေတာအဲဘာကျေစုသိတော့ဘာကျေစုသိတယ်လဲအိုကျင်တန်တော့အိုတာပဲအိုအောင်နှိပ်ဆက်တယ်နာကျင်တန်တော့နာအောင်နှိပ်ဆက်တယ်အခုလက်တရားဟောရင်နာရင်ထိုင်ညောင်းနေတာပဲ ညောင်းနဲ့ကျင်းနဲ့ထုံနဲ့ကြိုက်တယ်ခဲတယ်အောင့်နဲ့တောင့်နဲ့တင်းနဲ့မူးတယ်ဝေးတယ်အကုန်နှိမ့်စက်နေတာဘာမှကျေးဇူးမသိဘူးဟာတို့ဘလောက်တန်အစာတွေကျွေးနေတို့တော့ကျေးဇူးသိုံပါပဲဒါလို့ရှိသလားမရှိပါဘူးอืมကိုကသာသူခင်ပြီးတော့ပြည်သူတွေကသူကဘာမှကျေးဇူးမသိဘူး ဘာမှကျေးဇူးမသိဘူးကျေးဇူးမသိလို့ဘာလို့တော့အိုအောင်နှိပ်စက်တယ်နာအောင်နှိပ်နာအောင်နှိပ်စက်တယ်နာကျင်အမျိုးမျိုးယောဂအမျိုးမျိုးနဲ့သွေးတိုးတဲ့စီးကြိုတဲ့ကြောက်ကတ်တဲ့နှလုံးနဲ့ဗာတဲ့ညာတာယောဂပေါင်း16000နဲ့ယောဂီတွေကိုနှိပ်စက်နေတာတဲ့အဲ့ဒါကျေးဇူးမသိလို့နှိပ်စက်နေတာအိုအောင်နှိပ်စက်ပြီးတော့နာအောင်နှိပ်စက်အဲနာအောင်နှိပ်စက်ပြီးလို့မပြီးနောက်တော့သိအောင် အဲတေးအောင်နှိပ်စက်အောင်ပါအဲဒါနဲ့မွေလေးလေးသုံးလေးရမစားစိတ်တွေဆိုอืมနောက်ပြန်လာတော့တတိယဩငါသားလေးသုံးလေးရမစားမကြွေးရဘူးအဲရောက်လျောက်ချင်းတကတတိယပြီးတော့ဒါရီအဲလာခဲ့အဘိဓါကြွေးမယ်ကွာမွေစိတ်ဆိုးအဲတော့လက်မောင်းလေးတန်းပေးတာ အဲလက်မောင်းလေးတန်းပြီးအဲ့ပေါ်တက်တက်ပြီးချင်းချင်းကြိုက်တယ်လေအဲ့ဒီမွေကြိုက်လို့သိတယ်တဲ့ထို့တူပါပဲမိမိတို့ယောဂီတို့မှလည်းပဲခန္ဓာကိုယ်ဆိုတဲ့မွေကိုပြုစုရင်းနဲ့ဘာမှကျေးဇူးမသိတဲ့အတွက်ကြောင့်ဒီနေ့တကြီးလေးပါဆိုတဲ့မွေလေးကောင်ကြိုက်ပြီးတော့အသိခံရတဲ့အဖြစ်ဆိုကြုံမှလို့မြတ်စွာဘုရားဟောကြားတော်မူလို့ရင်ဖြစ်ပါလေတဲ့နောက်တစ်ခုကတော့အဝိသေသကာရီတော်တဲ့ ဝိသေသကာရီထူးခြားမှုမရှိဘူးတဲ့အဲဘယ်သူကမှအဲဒီပုဂ္ဂိုလ်ကတတိမို့လို့အဲမူကြီးလေးကောင်ကပုဂ္ဂိုလ်ဘယ်သူမှအဓုမပြုဒါတတိပဲဒါကမဲမဲအဲဒါကစင်ရဲသားပဲမခွဲကြအောင်ကြိုက်စားကြီးကြိုက်တတ်စားကြီးတတ်တယ်တို့တူပဲတဲ့တကြီးလေးပါမွေးလေးကောင်ကလည်းပဲဒီပုဂ္ဂိုလ်ကဘုရားပဲ တော့ပုဂ္ဂိုလ်ဒုဖြစ်လို့ငါကသူ့ကိုမအိုးအောင်မနာအောင်မသိအောင်ခွန်းလွတ်လိုက်ပါမယ်လို့မရှိဘူးတဲ့ဒီပုဂ္ဂိုလ်ကပြည့်စည်ကဗုဒ္ဓဘုံလို့ဒီပုဂ္ဂိုလ်ကတော့ပညာရှိတဲ့ပုဂ္ဂိုလ်ကြီးမို့လို့ဒီပုဂ္ဂိုလ်ကတော့တကူကြီးတဲ့ပုဂ္ဂိုလ်မို့လို့အဲဒါလို့မရှိဘူးတဲ့ထူးခြားချက်ပြုတာမရှိဘူးအလိုအတူတူပဲတဲ့ကြိုက်စားကြီးကြိုက်အဲသူတာဝန်ကတော့အော်နှိမ့်ဆက်မယ် နာအောင်နှိမ့်ဆက်မယ်သိအောင်ကြိုက်တတ်မယ်ဒါပဲသူဓမ္မကသူကဘာမှပုဂ္ဂိုလ်တူတွေပါလေရွေးချယ်မနေဘူးဒါသမတာကြီးပဲဒါဝဉ္ကြီးချုပ်ကြီးပဲအဲဒါကတော့ဘာရာရှိကြီးပဲဒါကတော့ဘာဥက္ကဋ္ဌကြီးပဲဒါကတော့တွေးချင်းဘယ်လိုမရှိဘူးဒါကတော့စည်ရည်မှပဲအဲဒါကတော့ ဘာမှပဲမရှိဘူးတဲ့အလုံးထူးကြတဲ့မရှိအလုံးတတ်မယ်တဲ့။အိုအောင်နှိမ့်ဆက်ပြီးတော့ကြိုက်မယ်။နာအောင်နှိမ့်ဆက်ပြီးတော့ကြိုက်တတ်မယ်။တေအောင်နှိမ့်ဆက်ပြီးတော့ကတ်တတ်မယ်။ဝိတေတအဝိတေတကာရီတောထူးထူးကြကြပြုကြမရှိတဲ့အလုံးအတူတူပဲအိုအောင်နှိမ့်ဆက်ပြစ်မယ်တဲ့အတူတူပဲနာအောင်နှိမ့်ဆက်ပြစ်မယ်အတူတူပဲဘုရားလည်းတနေ့အိုတာပဲ။ဘုရားလက္ခဏာတော်ကြီး32ပါး။ လက္ခဏာတော်ကြီး32ပါးလက္ခဏာတော်ငယ်80တဲ့ရောင်ကြီးတော်6လွယ်တွေနဲ့အလွန်တင့်တယ်တဲ့မြတ်စွာဘုရားတဲ့အဲ့ဘုရားလဲအဲ့ဒီနေ့တော့အိုးရတာပဲဘုရားလဲဒီနေ့နေပူဇာလေးလုံးရေကျိုးပြီးနေပူဇာလုံးနေတော့ခန္ဓာကိုယ်ရော်ရဲတော်တော်အိုးလာတာမြင်တော့ရှင်အနန္ဒဇရာကိုကြည့်မဟဲ့ဇရာနေယုတ်မာလာကြီးလားတဲ့ဘုန်းတော်အနန္ဒ ကံတော်နန္ဒဉာဏ်တော်နန္ဒရကိုးတော်အနန္တပြည့်စုံတဲ့တို့မြတ်စွာဘုရားတော်နေမညာဘူးနေရက်ဆက်လွန်းနေလို့ရှင်အာနန္ဒကဇရာကိုကြိမ်မောင်းနေတဲ့ကြိမ်မောင်းလည်းမရပါဘူးသူ့သဘာဝကဘုရားလည်းပဲဘုရားမလို့ဒုကြခြင်းမှမသူကမရှိတာကိုအဲဘုရားလည်းအဲယောဂလည်းဖြစ်တာပဲမြတ်စွာဘုရားလည်းမကြကနတ် ခါတော်နာတဲ့ယောဂဖြစ်တယ်။ဒါကိုလောက်ခဲ့တဲ့အကြောင်းတရားရှိတာဘုရားရှင်တော်ကလက်ဝိကဘာကျော်လက်ဝိချမ်းပီယံဖြစ်ခဲ့စဉ်ကာလတော်ကသူနိုင်လို့ရှိရင်ရှုံးတဲ့လူခါရိုက်ချိုးပြစ်ခဲ့ဘူးတဲ့အကုသိုလ်ကံဝိကျွေးပါလာတော့မြတ်စွာဘုရားမို့လို့ဒုဒုကြကြမရှိဘူးဘုရားလည်းမကြကနခါတော်နာတယ်အနန္တငါဘုရားခါနာတယ် အဲတောင်းအောင်နှိပ်ပါအောင်ပြုတ်စီလေးလိမ့်ပါအောင်ဘုရားလည်းလှုပ်ရတာပဲကျို့ဘုရားဗမမိဘယ်ဟုတ်မလဲဘုရားလည်းခန္ဓာ၅ပါးရှိတော့ဘုရားလည်းဓာကြီးလေးပါမူကြီးလေးကောင်ပဲဘုရားလည်းဘုရားမို့လို့ထူးကြကြမပြူတဲ့ဟိုအောင်နှိပ်စက်တာပဲอืมဃာတော်နာတဲ့ယောဂဝေဒနာမကြကနခံစားရတယ်ဥကောင်းတော့ခေါင်းမကြကနကြိုက်တယ်ခေါင်းလည်းမကြကနကြိုက်တယ် ခေါင်းကိုက်တဲ့ယောဂလည်းပကြကတဖြစ်တယ်တဲ့မြတ်စွာဘုရားခေါင်းကိုက်အဲ့ဒါကဘာဖြစ်လို့တော့ဟိုတကားတော့ကအဲသူကိုယ်တိုင်တက်ခဲ့တာမဟုတ်ဘူးသူကိုယ်တိုင်ထုခဲ့တာမဟုတ်ဘူးအဲတငါတဲ့မိမကအဲငါးကိုပိတ်တလေးနဲ့ထုလိုက်တာအဲသူဝမ်းမြောက်ဝမ်းသာပြည့်ရီမိသွားတာတဲ့အဲ့ဒါကိုအဲ့ဒါအဲ့ဒါရီမိသွားတယ်အဲ့ဒီအကုသိုလ်ကံကြောင့်မြတ်စွာဘုရား ခေါင်းမူခေါင်းကြိုက်တဲ့ယောဂတဲ့ဘုရားလည်းပုဂ္ဂိုလ်ဒုစုပြီးဝိတေသမရှိဘူးတဲ့အဝိတေသကာရိတော်တဲ့မွေရိယာပုဂ္ဂိုလ်ဒုပုဂ္ဂိုလ်မြတ်မကွဲကြသလိုတကြီးလေးပါတရားဟာလည်းပဲမကွဲမကြနှိမ့်ဆက်မှုကိုပြုပါတယ်တဲ့အဲ့ဒါအမတမအဲရှင်မောကလန်ကိုရမြတ်ကြီးဆိုလည်းကြည်ပါဦးနှိမ့်ဆက်လိုက်တာတခါတည်းကိုခိုးသား900ရိုက်တဲ့ဒဏ်နဲ့ အယိုးတွေစီစီညင်းညင်းကြီးသွားတယ်ဆိုတာပဲအံ့ဩစရာကောင်းတယ်တကူတော်အနန္တကူတော်ဘုရားကမြတ်စွာဘုရားကလွဲရင်ကျမောက်ကလန်တကူကြီးဆုံးပဲအဲဒီတကူကြီးဆုံးပုဂ္ဂိုလ်ဖြစ်တော်လည်းပဲခိုးသား900ဆိုတဲ့အပြင်ကမွေအကောင်900ပေါ့နော်အဲဒီခိုးသား900ရိုက်တဲ့တန်နဲ့ရင့်တန်စွာခံရတယ်ဒါကြောင့်ခန္ဓာကိုယ်ဓာတ်ကြီးလေးပါအကြောက်စာကောင်းတယ် ဒီကြောက်ကြကောင်းတဲ့ခန္ဓာဓာတ်ကြီး၄ပါးကလွတ်အောင်ခန္ဓာဓာတ်တွေဖြစ်တိုင်းဖြစ်တိုင်းပထဝီဓာတ်တွေဖြစ်ပေါ်တိုင်းရှုမှတ်သိအာဘောဓာတ်တွေဖြစ်ပေါ်တိုင်းရှုမှတ်ပြီးတော့သိဒေဇောဓာတ်တွေဖြစ်ပေါ်တိုင်းရှုမှတ်ပြီးတော့သိဝါယောဓာတ်တွေဖြစ်ပေါ်တိုင်းရှုမှတ်ပြီးတော့သိအဲ့လိုသိအောင်ရှုမှတ်လို့ရှိရင်ဖြင့်ဥပဒနာဉာဏ်စနစ်တဲ့ပြီးတော့ဟိုမှာပကံအေးချမ်းသောနေမြေမှာ အေးမြတ်မြတ်နေတိုင်ကြရမယ်လို့မြတ်စွာဘုရားဟောကြားတော်မူလို့ရင်ဖြစ်ပါတယ်တဲ့နံပါတ်7အချက်ကိုတော့နောက်တစ်ရက်မှဆက်ပြီးတော့ဟောပါမယ်တဲ့ခဏအချိန်စီသွားပါပြီအဲ့တော့မိမိတို့သိတာမှကဩတို့ခန္ဓာမှာရှိတဲ့မူကြီးလေးကောင်ဓာတ်ကြီးလေးပါအမတမနှိမ့်ဆက်တတ်တဲ့တရားကြီးပါလား။ဦးအောင်နှိမ့်ဆက်တတ်တဲ့တရားစိုးကြီးပါလား။ နာအောင်နာခြင်းမျိုးမျိုးနဲ့နှိမ့်ဆက်တတ်တဲ့တရားဇူကြီးပါလားသိခြင်းမျိုးမျိုးနဲ့သိအောင်နှိမ့်ဆက်တတ်တဲ့တရားဇူကြီးပါလားဤတကြီးတွေကမူကြီးလေးကောင်ဘေးကလွတ်အောင်တို့တတိပဒံရှုမှတ်ပြီးတော့တို့ပြီးမှသာလင်ဟိုမှာပကံအေးချမ်းသောနေမြီမှာတို့အေးချမ်းချမ်းနေရမှာဖြစ်တယ်လို့သဘောပေါက်နားလည်ပြီးတော့တရားကိုရာတိဥဒုပူပြင်းတော်လည်းပဲ ရှုမှတ်နေရတာတွေ့လို့ဝန်တာပါတယ်ယောဂီတွေကမိမိရဲ့ခန္ဓာတဘာဝအမှန်သိကြလို့ဓာကြီးလေးပါငွေကြီးလေးကောင်ဘေးကလွတ်အောင်ပြေးနေကြခြင်းပဲလို့ဘုန်းကြီးတို့သဘောပေါက်နားလည်ပြီးတော့ဂုံယူပါတယ်ဝမ်းလည်းသာပါတယ်ကိုမပကန်းလည်းအေးချမ်းချမ်းနဲ့စံမြန်းနိုင်ပါစေလို့လည်းမေတ္တာဖို့ဆုတောင်းပါတယ်ဤကဲ့သို့တရားဟောတရားနာအကျွန်ုပ်တို့ဤလောကီယုံနာခန္ဓာ အာယရဏတတရားတို့သည်၎င်းဒီလောကလုံးတကဘာလုံးမှာရှိတဲ့တတ္တဝါအလုံးတို့ဤလောကီယုံနာခန္ဓာအာယရဏတတရားတို့သည်၎င်းဖြစ်ခြင်းပြည့်ခြင်းအိုခြင်းနာခြင်းသိခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါး တဏတရား၈ပါးသောတဏှာတွေကသမှုတရားသစ္စာတဲ့အဲ့တဏှာတို့ဤချုပ်ရငြိမ်းရအေးရဖြစ်သောနိဗ္ဗာန်ဆိုတဲ့ဟိုမှာတောင်ကန်းဤချမ်းသော နေမြည်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမဂ္ဂင်ရှစ်တန်တတိပဒံမြတ်တရားနှင့်မိတို့နေတိုင်းပြုတဲ့မြတ်ဒါနမြတ်သီလမြတ်ဘာဝနာမြတ်သောဝေယဝစ္စ မြတ်သောသာသနာပြုကောင်းမှုမှန်သမျှကမက္ကတစ္ဆာလို့တစ္ဆာ၄ပါးတရားသိမြင်လေးကြိမ်တိုင်တိုင်သိမြင်ကြပါသဖြင့်မဝင်ဖို့ဝင် နိဗ္ဗာန်မြင်ကတန်တိတုကဝိမု ക്തി အယတာကိုစီကိုကခံစားနိုင်ကြလို့ဟူမပကံအေးချမ်းသောနေမြီမှာ ဤဤကြံကြံပြိုမွေ့နိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု